အခန်းကြီး73အငယ်1မှ5တင်တို့တွင်ပရောဖက်ပြုသောသူအိမ်မက်ကိုမြင်သောသူသည်ပေါ်လာ၍တင်တို့မသိသောအခြားတစ်ပါးသောဖျားကိုစီးကပ်၍ဝုပြုကြစို့ဟုပြောဆိုလျက်နမိတ်လက္ခဏာအံပွေသော အမှုကိုပေး၍ထိုနမိတ်လက္ခဏာအံပွေသော အမှုသည် ပြည့်စုံတော်လဲထိုပရောဖက်ပြုသောသူအိမ်မက်ကိုမြင်သောသူ၏စကားကို နားမထောင်ရအကြောင်းမူကား သင်တို့သည်သင်တို့၏ဘုရားသခင်သာရဘုရားကိုစိတ်လုံးအကျွင့်မဲ့ချစ်သည်မချစ်သည်ကိုသင်တို့၏ဘုရားသခင်သာရဘုရားသည်စုံစမ်းတော်မူ၏သင်တို့၏ဘုရားသခင်သာရဘုရားနောက်တော်သို့လိုက်ရကြမည်ကြောက်ရွံ့သောစိတ်နှင့်ပညာတော်တို့ကိုစောင့်ရကြမည်စကားတော်ကိုနားထောင်လျက်ဝတ်ပြု၍ကိုယ်တော်၌စီကမိဝဲရကြမည်ကျွန်ခံနေရာအေဂုတိပြည်မှ တင်တို့ကိုကယ်နှုတ်ဆောင်ယူခဲ့တော်မူသောတင်တို့၏ဘုရားသခင်သာရဘုရားထံတော်မှလွှဲစေခြင်းက၎င်းတင်တို့၏ဘုရားသခင်သာရဘုရားသည်တင်တို့လိုက်เสียဖို့မှားထားတော်မူသောလမ်းမှထွက်စေခြင်းက၎င်းဟောပြောသောကြောင့်ထိုပရောဖက်ပြုသူနှင့်အိမ်မက်မြင်သူတို့သည် အသေးတက်ခြင်းကို ခံရကြမည်ထိုတို့ဒုစရိုက်အပြစ်ကိုတင်တို့အထက်ကပယ်ရှင်းရကြမည် အငယ်6မှ7တင်ဤညီကိုယင်းတင်ဤသားသမီးတင်ဤရင်ခွင်၌နေသောမယံကိုကဲ့သို့မှတ်တတ်သောအဆွေခင်မွန်းတစုံတယောက်ကတွားချဆိုတင်လည်းမတိဘိုးဘီတို့လည်းမတိသော အခြားတစ်ပါးသောဖျားတင့်ပတ်လေအနီးဝေး၌နေသောသူမြေကြီးစွန်းတစ်ဖက်မှသည်တစ်ဖက်တိုင်အောင် ကိုးကွယ်သောဖျားကိုဝတ်ပြုကြဆုဟုတိတ်ဆိတ်စွာ တွေးဆောင်လျင် င်သည်ဝန်မခံရသူ၏စကားကိုနားမထောင်ရသူကိုမြင်သောအခါမတနာရနှမျောသဖြင့်ဖွဲ့၍မထားရဘဲသူကိုအမှန်တတ်ရမည်သူသည်အသေးတက်ခြင်းကိုခံစိမ့်သောငါတင်သည်အူပြုပြီးမှ လူအပေါင်းတို့သည် ပြုရကြမည်ကျွန်ခံနေရာအေဂုရုပြည်မှတင်တို့ကိုနှုတ်ဆောင်တော်မူသောတင်ဘုရားသခင်သာရဘုရားထံတော်မှ လွဲစေခြင်းဟံကြံစီသောကြောင့် ထိုသူကိုကြောက်ခဲနှင့်ပစ်၍အသေသတ်ရကြမည်။ထိုသိတင်းကိုဣသရေလအမျိုးသားအပေါင်းတို့သည်ကြား၍၊ထိုသို့သောအဓမ္မအမှုကိုသင်တို့တွင် နောက်တဖန်မပြုဝံ့ဘဲနေကြလိမ့်မည်။အဓမ္မလူတို့သည်သင်တို့အထဲကထွက်၍၊သင်တို့မသိသောအခြားတပါးသောဘုရားထံသို့သွား၍ဝတ်ပြုကြစို့ဟုပြောဆိုလျက်၊သူတို့မြို့သူမြို့သားတို့ကိုသွေးဆောင်ကြောင်းကို သင်၏ဘုရားသခင်ဒါရဘုရားသည်တင့်နေစရာဘို့ပေးတော်မူသောမြို့စုံတစ်မြို့၌တင်းသည်တည်ကြားလျင်ထိုအမှုကိုစစ်စစ်မေးမြန်းစစ်ကြောရမည်တည်ကြားသည့်အတိုင်းထင်ရှားစွာဧကံမှန်၍ထိုသို့သောဆက်ဆုပ်ဖွယ်အမှုကိုတင်တို့တွင် အမှန်ပြုမိလျင် ထိုမြို့သူမြို့သားတို့ကိုဓာနှင့်လုတ်ကြံရမည်မြို့မှဆ၍မြို့၌ရှိသောလူနှင့်တရိษံအပေါင်းတို့ကို ဒါနှင့်ရှင်းရှင်းဖျက်ဆီးရမည်လူယူရာဥစ္စာရှိသည်မြကိုမြို့လမ်းမအလယ်၌စုပုံ၍ထိုမြို့နှင့်တကွလူယူရာဥစ္စာရှိသည်မြကိုတင်းဤဖျားသခင်ထာဝရဖျားအဖို့မိရှို့ရမည်ထိုမြို့သည်အစဉ်အမြဲအမိုက်ပုံဖြစ်ရမည် နောက်တဖန်မတီမဆောက်ရဒါရဖျားသည်အမျက်တော်အရှင်ကိုငြိမ့်စေ၍တင်ဤဘိုးဘေးတို့အားဂတိတော်ရှိသည့်အတိုင်းတင့်ကိုကယ်မတနာတော်မူသဖြင့် များပြားစေတော်မူမည်အကြောင်းကျင့်အပ်သောဥစ္စာစုံတစ်ခုကိုမျှမသိမ့်မယူဘဲအလုံးစုံတို့ကိုစွန့်ပြစ်ရမည်ယနေ့ငါမှားထားသည့်တိုင်သင်ဘုရားသခင်သာရဘုရား၏စကားတော်ကိုနားထောင်၍ပညာတော်အလုံးစုံတို့ကိုကျင့်သဖြင့်သင်ဘုရားသခင်သာရဘုရား နှစ်သက်တော်မူပွဲပြုသောအခါရှေးခရီးတော်အတိုင်းပြုတော်မူမည်